အခန်းကြီး7အငယ်1မှ9မြေကြီးသားပေါင်းတို့သည်ဘာသာတစ်မျိုးတည်းစကားတစ်မျိုးတည်းရှိကြသည်ဖြစ်၍အရှိမျက်နာမှခရီးသွားသည်ဖြင့်ရှိနာပြည်၌မြေညီယာအရက်ကိုတွေ့၍နေရာချကြ၏သူတို့ကလည်းလာကြ အုပ်လို့၍ခိုင်မာစွာဖုတ်ကြကုန်အံ့ဟုတယောက်ကိုတယောက် ပြောကြ၏ထိုတို့ကြောက်အရာ၌အုပ်ကို၎င်း တရွတ်အရာ၌ရေညှိတမျိုးကို၎င်းရပြီလင်လာကြမြေကြီးတပြင်လုံး၌အရရကွဲပြားမြေကိုစိုးရိမ်၍မြို့ကို၎င်းမိုးကောင်းကင်သို့မိရသောရဲတိုက်ကို၎င်းတီလုတ်သည်ဖြင့်ကြော်စိုးကိတိရှိစေခြင်းငှာပြုကြကုန်အံ့ဟု ပြောဆိုကြ၏ထိုသို့လူသားတို့တီလုတ်သောမြို့နှင့်ရဲတိုက်ကိုကြည့်ရှုခြင်းငှာသာဝရဘုရားသည်ဆင်းသက်တော်မူ၏သာဝရဘုရားကကြည့်ရှုလော့ လူတစ်မျိုးတည်းစကားတစ်မျိုးတည်းရှိသည်ဖြစ်၍သူတို့သည်ဤအမှုကိုအဥပြုကြ၏ယခုကြံစီသမျှတို့ကို အစီတားမရှိ သူတို့ပြုကြလိမ့်မည်လာကြဆင်းတဲ့ကြကုန်အံသူတို့သည်အချင်းချင်းနားမလဲစေခြင်းငှာသူတို့စကားကို ရှုပ်ထွေးကြကုန်အံ့ဟုမိန့်တော်မူ၏ထိုသောသာရဖျားသည်သူတို့ကိုမြေကြီးတစ်ပြင်လုံး၌အယက်ရက်ကွဲပြားစေတော်မူသည်ဖြင့် သူတို့သည်မြို့ကိုမတီဘဲနေကြ၏တို့ဖြစ်၍ထိုမြို့၌သာဝရဖျားသည်မြေကြီးသားအပေါင်းတို့၏စကားကိုရှုပ်ထွေး၍သူတို့ကိုမြေကြီးတပြင်လုံး၌အယက်ယက်ကွဲပြားစေတော်မူသောကြောင့်ထိုမြို့သည်ဘာဘူးလုံမြို့ဟူ၍တွင်တည်းအငယ်တဆမ26ရှေမဤသားစဉ်မြေဆက်ဟုမူကားရှေမသည်အသက်တရာရှိ၍ရေလွှမ်းမိုးသောနောက် နှစ်နှစ်ကြာသောသားအာဖဇတ်ကိုမြင်လေ၏။အာဖဇတ်ဘွားမြင်သောနောက်၊ရှေမသည်အနှစ်ငါးရာအသက်ရှင်၍သားသမီးများကိုမြင်လေ၏။အာဖဇတ်သည်အသက်သုံးဆယ်ငါးနှစ်ရှိသော်သားရှာလကိုမြင်လေ၏။ရှာလဘွားမြင်သောနောက်၊အာဖဇတ်သည်အနှစ်လေးရာသုံးနှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏။ရှာလသည်အသက်သုံးဆယ်ရှိသော် သားဟေဘာကိုမြင်လေ၏။ဟေဘာဖွားမြင်သောနောက်ရှာလသည်အနှစ်403နှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏။ဟေဘာသည်အသက်34နှစ်ရှိသောသားဖာလက်ကိုမြင်လေ၏။ဖာလက်ဖွားမြင်သောနောက် ဟေဘာသည်အနှစ်430အသက်ရှင်၍သားသမီးများကိုမြင်လေ၏။ဖာလက်သည် အသက်30ရှိသောသားယာဂောကိုမြင်လေ၏။ယာဂောဖွားမြင်သောနောက် ဖာလက်သည်အနှစ်နှစ်ရာကိုးနှင့်အသက်ရှင်၍သားသမီးများကိုဘွားမြင်လေ၏။ယာကောသည်အသက်သုံးဆယ်နှစ်နှစ်ရှိသော်သားစေရောက်ကိုမြင်လေ၏။စေရောက်ဘွားမြင်သောနောက်၊ယာကောသည်အနှစ်နှစ်ရာခုနစ်နှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏။စေရောက်သည်အသက်သုံးဆယ်ရှိသော်သားနာခေါ်ကိုမြင်လေ၏။နာခေါ်ဘွားမြင်သောနောက်၊စေရောက်သည်အနှစ်နှစ်ရာအသက်ရှင်၍ သားသမီးများကိုမြင်လေ၏။နာခေါ်သည်အသက်နှစ်ဆယ်ကိုးနှစ်ရှိသောသားတေရကို မြင်လေ၏။တေရဘွားမြင်သောနောက်၊နာခေါ်သည်အနှစ်တရာတဆယ်ကိုးနှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏။တေရသည်အသက်ခုနစ်ဆယ်ရှိသောသားအာဗြံ၊နာခေါ်၊ခါရန်တို့ကိုမြင်လေ၏။တေရ၏သားစဉ်မြေးဆက်ဟူမူကား တေရသည်အာဗျံနာခေါ်ခါရန်တို့ကိုမြင်လေ၏ခါရန်သည်လည်းလောတကိုမြင်လေ၏ခါရန်သည်အဖတေရမသိမီမိမိဖွာရရခါလဒဲပြည်သားတို့နေသော ဥရမြို့၌တေလေ၏အာဗျံနှင့်နာခေါ်သည်မယားကိုယူ၍အာဗျံဤမယားကစာရဲအမည်ရှိ၏နာခေါ်ဤမယားကခါရန်ဤသမီးမိလခာအမည်ရှိ၏ခါရန်သည် မိလခာနှင့်ဣသခ၏အဖဖြစ်သည်။စာရဲမူကားမြုံသောမိမဖြစ်၍သားသမီးမရှိတေရသည်သားအာပြန်ကို၎င်းခါရန်ဤသားဖြစ်သောမြေလောတာကို၎င်းသားအာပြန်ဤမယားဖြစ်သောမိမိချွေးမစာရဲကို၎င်းခေါ်၍သူတို့သည်ခါနန်ပြည်သို့တွားခြင်းငှာခါလဒဲပြည်သားတို့နေသော ဥရမြို့မှထွက်သည်ဖြင့်ခါရန်မြို့သို့ရောက်၍နေကြ၏ တေရသည်အသက်နှစ်ပေါင်း205နှစ်ရှိသောခါရန်မြို့၌သေလေ၏